ရှမဿဲခရစ်ဝင်ခန်းကြီးကိုအငယ်1မှ8ထိုအခါကိုယ်တော်သည်လှေစီး၍ကူးပြန်သဖြင့်မိမိမြို့သို့ရောက်တော်မူ၏။လက်ခြေသေ၍အိပ်ရာပေါ်မှာတုံးလုံးနေသောသူတယောက်ကို အထံတော်သို့ဆောင်ခဲ့ကြ၏။ယေရှုသည် ထိုသူတို့၏ယုံကြည်ခြင်းကိုမြင်လျှင်၊လက်ခြေသေသောသူအား၊ငါ့သားမစိုးရိမ်နှင့်။သင်၏အပြစ်ကိုလွတ်စေပြီဟု မိန့်တော်မူ၏။ကျမ်းပြုဆရာအချို့တို့က ဤသူသည်ဘုရားကိုလွန်ကျူး၍ပြောသည်ဟုထင်ကြ၏။ယေရှုသည်ထိုသူတို့၏စိတ်ကို သိမြင်တော်မူလျှင်၊သင်တို့သည်အဘယ်ကြောင့်ငြူစူသောစိတ်ရှိကြသနည်း။အဘယ်စကားကိုသာ၍ပြောလွယ်သနည်း။သင်၏အပြစ်ကိုလွတ်စေပြီဟုပြောလွယ်သလော။သင်ထ၍လှမ်းသွားလော့ဟု ပြောလွယ်သလော။လူသားသည် မြေကြီးပေါ်မှာ အပြစ်လွတ်ပိုင်သည်ကိုသင်တို့သိစေခြင်းငှါထလော့။ကိုယ်အိပ်ရာကိုဆောင်၍ကိုယ်အိမ်သို့သွားလော့ဟုလက်ခြေသေသောသူအားမိန့်တော်မူ၏။ ထိုသူသည်လည်းထ၍မိမိအိမ်သို့သွားလေ၏။လူအစုအဝေးတို့သည်မြင်လျှင်အံ့ဩခြင်းရှိ၍လူတို့အားဤသို့သောအခွင့်ကိုအပ်ပေးတော်မူသောဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းကြ၏။ယေရှုသည်ထိုအရပ်မှကြွတော်မူလျှင်၊မဿဲအမည်ရှိသောသူတယောက်သည်အခွန်ခံရာတဲ၌ထိုင်နေသည်ကိုမြင်သော်၊ငါ့နောက်သို့လိုက်လော့ဟုမိန့်တော်မူ၏။ထိုသူသည်လည်းထ၍ နောက်တော်သို့လိုက်လေ၏။ထိုနောက်မှအိမ်တွင်စားပွဲ၌လျောင်းတော်မူစဉ်၊အခွန်ခံသောသူများနှင့်ဆိုးသောသူများတို့သည် လာ၍၊ကိုယ်တော်မှစသောတပည့်တော်တို့နှင့်တကွစားပွဲ၌လျောင်းကြ၏။ဖာရိရှဲတို့သည်မြင်လျှင်၊တပည့်တော်တို့အား၊သင်တို့ဆရာသည် အခွန်ခံသောသူ၊ဆိုးသောသူတို့နှင့်အတူအဘယ်ကြောင့်စားသနည်းဟုဆိုကြ၏။ယေရှုသည်ကြားတော်မူလျှင်၊ကျန်းမာသောသူတို့သည်ဆေးသမားကိုအလိုမရှိကြ နာသောသူတို့သာလျှင်အလိုရှိကြ၏။ယဇ်ပူဇော်ခြင်းအကျင့်ထက်သနားခြင်းကရုဏာအကျင့်ကိုငါနှစ်သက်၏ဟူသောကျမ်းစကားကို နားလည်ခြင်းငှါ၊သင်တို့သွား၍သင်ကြလော့။ဖြောင့်မတ်သော သူတို့ကို နောင်တသို့ခေါ်ခြင်းငှါငါလာသည်မဟုတ်။ဆိုးသော သူတို့ကိုခေါ်ခြင်းငှါငါလာသတည်းဟုမိန့်တော်မူ၏။14ထိုအခါယောဟန်၏တပည့်တော်တို့သည်အထံတော်သို့ချဉ်းကပ်၍ ။အကျွန်ုပ်တို့နှင့်ဖာရိရှဲတို့သည်အဖန်တလဲလဲအစာရှောင်ကြသည်ဖြစ်၍၊အဘယ်ကြောင့်ကိုယ်တော်၏တပည့်တို့သည် အစာမရှောင်ဘဲနေကြပါသနည်းဟုလျှောက်ကြ၏။ယေရှုကလည်း၊မင်္ဂလာဆောင်လုလင်သည်မိမိအပေါင်းအဘော်တို့နှင့်အတူရှိစဉ်အခါ၊သူတို့သည်စိတ်မသာညည်းတွားတတ်ကြသလော။မင်္ဂလာဆောင်လုလင်ကို သူ၏အပေါင်းအဘော်တို့နှင့်ခွါ၍ယူသွားသောအချိန်ကာလ ရောက်လိမ့်မည်။ထိုအခါသူတို့သည်အစာရှောင်ကြလိမ့်မည် အဝတ်ခေါင်းကိုအထည်သစ်နှင့်ဖာလေ့မရှိ။ထိုသို့ဖာလျှင်ဖာသောအထည်သည်အဝတ်ဟောင်းကိုစား၍အပေါက်ကျယ်တတ်၏။၎င်းတည်းဟောင်းသောသားရေဘူး၌အသစ်သောစပျစ်ရည်ကိုထည့်လေ့မရှိ။ထိုသို့ထည့်လျှင်သားရေဘူးသည်စုတ်ကွဲသဖြင့်၊စပျစ်ရည်သည်ယို၍သားရေဘူးလည်းပျက်စီးတတ်၏။အသစ်သောစပျစ်ရည်ကိုအသစ်သောသားရေဘူး၌ထည့်လေ့ရှိ၏။ထိုသို့ထည့်လျှင်နှစ်ပါးစလုံးမပျက်စီးဟုမိန့်တော်မူ၏ အငယ်၁၈မှ26ထိုစကားကိုမိန့်တော်မူစဉ်၊အရာရှိတယောက်သည်လာ၍ပြပ်ဝပ်လျက်၊အကျွန်ုပ်၏သမီးသည်ယခုပင်သေဆဲရှိပါ၏။သို့သော်လည်းကိုယ်တော်သည်ကြွ၍သူ့အပေါ်၌လက်ကိုတင်တော်မူလျှင်အသက်ရှင်ပါလိမ့်မည်ဟုလျှောက်၏။ယေရှုသည်ထ၍တပည့်တော်တို့နှင့်အတူထိုသူနောက်သို့လိုက်တော်မူ၏။ထိုအခါတဆယ်နှစ်နှစ်ပတ်လုံး သွေးသွန်အနာစွဲသောမိန်းမတယောက်က၊ငါသည်အဝတ်တော်ကိုသာတို့လျှင်ချမ်းသာရမည်ဟုစိတ်ထင်နှင့်နောက်တော်သို့ချဉ်းကပ်၍အဝတ်တော်၏ပန်းပွားကို တို့လေ၏။ယေရှုသည်လှည့်၍ထိုမိန်းမကို မြင်တော်မူလျှင်၊ငါ့သမီး၊မစိုးရိမ်နှင့်။သင်၏ယုံကြည်ခြင်းသည်သင့်အနာကိုငြိမ်းစေပြီဟုမိန့်တော်မူ၏။ထိုခဏမှစ၍ထိုမိန်းမသည် အနာကင်းပျောက်လေ၏။အရာရှိအိမ်သို့ရောက်တော်မူ၍တီးမှုတ်သောသူတို့နှင့် များစွာသောလူတို့သည်အုန်းအုန်းသဲသဲပြုကြသည်ကို မြင်လျှင်၊ဖယ်ရှားကြလော့။မိန်းမငယ်သေသည်မဟုတ်၊အိပ်ပျော်သည်ဟု မိန့်တော်မူသော်၊ထိုသူတို့သည် ပြက်ယယ်ပြုကြ၏။ထိုလူများကို ပြင်သို့ထွက်စေပြီးမှ၊အတွင်းသို့ဝင်၍မိန်းမငယ်၏လက်ကိုကိုင်တော်မူသည်တွင်သူသည်ထလေ၏။ထိုသိတင်းစကားသည်တပြည်လုံး၌နှံ့ပြားကျော်စောလေ၏။ ။အငယ်၂၇မှ၃၁ထိုအရပ်မှယေရှုသည်ကြွတော်မူစဉ်၊မျက်စိကန်းသောသူနှစ်ယောက်တို့သည် နောက်တော်သို့လိုက်၍၊ဒါဝိဒ်၏သားတော်၊ကျွန်တော်တို့ကိုသနားတော်မူပါဟုဟစ်ကြော်ကြ၏။အိမ်သို့ဝင်တော်မူလျှင်၊မျက်စိကန်းသောသူတို့သည်အထံတော်သို့ချဉ်းကပ်ကြ၏။ကိုယ်တော်ကလည်း၊ဤအမှုကိုငါတတ်နိုင်သည်ကိုယုံသလောဟု မေးတော်မူလျှင်၊ယုံပါ၏သခင်ဟုလျှောက်ကြ၏။ထိုအခါသူတို့၏မျက်စိကိုတို့တော်မူ၍၊ သင်တို့ယုံခြင်းရှိသည်အတိုင်းသင်တို့၌ဖြစ်စေဟု မိန့်တော်မူလျှင်၊သူတို့သည် မျက်စိပွင့်လင်းလေ၏။ယေရှုကလည်း၊အဘယ်သူမျှမသိစေခြင်းငှါသတိပြုကြလော့ဟု မြစ်တားတော်မူ၏။သို့သော်လည်းထိုသူတို့သည်သွား၍သိတင်းတော်ကိုတပြည်လုံး၌နှံ့ပြားကျော်စောစေ၏။32ထိုသူတို့သည်ထွက်သွားကြသည်နောက် နတ်ဆိုးစွဲသောလူအတယောက်ကိုအထံတော်သို့ဆောင်ခဲ့ကြ၏။နတ်ဆိုးကိုနှင်ထုတ်တော်မူပြီးမှ၊ထိုအသောသူသည်စကားပြော၏။လူအစုအဝေးတို့သည်လည်းအံ့ဩ၍၊ဣသရေလအမျိုး၌ဤကဲ့သို့မမြင်ရစဖူးဟုပြောဆိုကြ၏။ဖာရိရှဲတို့ကလည်း၊နတ်ဆိုးအကြီးကိုအမှီပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်ဟုပြောဆိုကြ၏။ယေရှုသည်တရားစရပ်တို့၌ဆုံးမဩဝါဒပေးလျက် နိုင်ငံတော်နှင့်ယှဉ်သောဧဝံဂေလိတရားကိုဟောလျက်၊လူများခံရသော အနာရောဂါအမျိုးမျိုးတို့ကိုငြိမ်းစေလျက်၊မြို့ရွာရှိသမျှတို့ကိုဒေသစာရီလှည့်လည်တော်မူ၏။လူအစုအဝေးတို့ကို မြင်တော်မူလျှင်၊သနားခြင်းစိတ်ရှိတော်မူ၏။အကြောင်းမူကား၊ထိုသူတို့သည်ပင်ပန်းသည်ဖြစ်၍၊ထိန်းသူမရှိဘဲပစ်ထားသောသိုးကဲ့သို့ဖြစ်ကြ၏။ထိုအခါကိုယ်တော်က၊စပါးရိတ်စရာများစွာရှိ၏။ရိတ်သောသူတို့သည်နည်းကြ၏ ထိုကြောင့်လုပ်ဆောင်သောသူတို့ကိုစပါးရိတ်စေခြင်းငှါစေလွှတ်တော်မူမည်အကြောင်းစပါးရှင်ကိုဆုတောင်းကြလော့ဟုတပည့်တော်တို့အားမိန့်တော်မူ၏။